ခွန်ကြီးများဒီစီပါတရားကြီးကစပြီးတော့ဒီနေ့19ရက်နေ့အထိတရားထုတ်တဲ့ပုဂ္ဂိုလ်များအထုစဉ်ကာလမှာအန္တရာယ်အနှောက်အယှက်ကြီးခင်းရှင်းရှင်းသူ့လည်းလည်းကြီးအထုတ်နိုင်ရေးအတွက်ရှိစရာများစီစဉ်ထားတဲ့အတိုင်း သုတ္တရိကဘာဝနာကိုရှင်တရား၄ပါးပေါ့အဲဒီ၄ပါးတွေကဗုဒ္ဓလူစတိဘုရားကုံတော်အောင်ပြုရမယ်ဘုရားမှာဘယ်လိုကုံကြီးရှိတယ်ဆိုတာပေါ့ခါတိုင်းတော့တရားလောက်ပြင်းလောက်ပြောပြီးတော့ပြီးတာပါအခုတော့ဒီနှစ်ပတ်တောင်ကြာတယ်ဆိုတော့တချို့တချို့ပုဂ္ဂိုလ်များ ပုဂ္ဂိုလ်ကြီးရာကိုယ်ဝယ်မှုအားနေတော့ဓမ္မကိုတော့လက်ခံကြတယ်။ကျောင်းရဲ့အချိုးဆင့်ရွယ်ပုံဖြစ်ပုံလေးဓမ္မလမ်းကြောင်းဆောက်ရောက်လိုက်လို့ရှိရင်ကျိုးကျေးဇူးရှိပုံလေးဆိုသိတယ်လို့သိတော့ပထမဆုံးဓမ္မကုံကြီးတွေကို ဆွမ်းတဲ့နေရာလေးပေါ်ပြရပါတယ်တရားတော်ဟာဒီရှိပါလားဆိုတာပါလေကိုယ်လုံးစိတ်ဓာတ်၃ပါးလုံးသိရှိလို့တဲ့ပုဂ္ဂိုလ်ဟာသိရှိမှုရာအတွက်ကြက်ထားတဲ့လမ်းကြောင်းမှာလျှောက်လို့ရှိရဲ့လျှောက်တဲ့ကြီးကြီးပြီးပြီးတော့လျှောက်လို့ရှိရင်ကြီးရောက်တာပဲ။ လမ်းမှရောက်တော့စခန်းမှရောက်တော့လမ်းမှလိုက်တော့စခန်းမှဆိုက်ဆိုတာဒီလိုပဲလိုက်မှုနဲ့ဆိုက်မှုလိုက်တာကလုံကန်းဆိုက်တာကအကျိုးရဒီသွားမှုနဲ့ဆိုက်မှုပေါ့လေခွင့်ကြမြတ်စွာဘုရားဟောတာတရားတော်ဆိုတရားတော်ရဲ့ကိုယ်ကြီးလေးတွေ ထိုက်တန်ရပေါ်ပြပြီးတော့ဗုဒ္ဓပေါ်မှာပေါ့လေတရားတော်တောက်တောင်ဆွမ်းရည်တတိရှိပါလားဒါလို့ဆွမ်းရည်တတိရှိတဲ့တရားကိုဒီလိုပုဂ္ဂိုလ်ကြီးကပေါ်ပြပါလားဆိုတာပေါ့လေတရားတော်ရဲ့အကြီးအသေးဂုဏ်ကြီးကိုသိတာနဲ့ပဲမြတ်စွာဘုရားရဲ့ကိုအကြီးအသေးဂုဏ်ကြီးသိပြီးတော့ ယုံကြည်မှုလေးကြီးနှုတ်ပြီးတာပါပဲအဲတော့ဗုဒ္ဓဂုဏ်ကြီးကတော့ဓမ္မဂုဏ်ကြီးပေါ်ပြတာနဲ့ပြီးတော့ဖြစ်သွားပါပြီအစီကြောက်တဲ့အတိုင်းပိဋကဘာဝနာပွားပုံလေးတွေပေါ့အဲဒါလေးတွေဒီလေးဆက်ပြောပါမယ်ကိုလုံးမဲ့အလုံးရဲ့ဆုံးသက်ကြီးနဲ့ ကိုယ်ကြီးတွေဟောဒီနည်းနည်းဖြစ်ဖြစ်တော်တော်များများဖြစ်ဖြစ်တိတိစုံဖြစ်ဖြစ်ကြိုတင်သိထားလို့ရှိရင်အလုပ်လုပ်ဖြစ်တယ်ယုံကြည်တယ်လို့ဖြစ်တာပါပြီးတော့အမှားတွေပြုလို့ရှိရင်မကောင်းကျိုးတွေရတတ်တယ်ဆိုတဲ့အတီလေးရှိထားလို့ရှိရင်မကောင်းတာတွေမလုပ်ခဲနဲ့ရှောင်တာပေါ့ ရှောင်တော့ဆိုးကြမရဘူးပေါ့ဒီတော့မကောင်းတာတွေရှောင်ရည်အတွက်မကောင်းမှုရဲ့အဖြစ်တွေကိုသိလေလေရှောင်ရလေလေရှောင်လို့လွယ်လေလေပဲဒါဆိုဆိုးကြမရဘူးနိုင်ငံရတဲ့အဖြစ်တွေကိုစာပြေသဘောရသိပြီးတော့ယုံကြည်ချက်ရှိပြီဆိုလို့ရှိရင် ခံစားဖြည်းဖြည်းပြပြနဲ့ရဲရဲရဲကြီးကျိုးစားတော့တာပဲကျိုးစားလေလေအကျိုးကျေးဇူးရှိပြီပါပဲဒါကြောင့်အဖြစ်အဆရာများများအကျိုးရှိမဲ့အလုပ်တစ်ခုပြုလုပ်တော်မယ်ဆိုလို့ရှိရင်ဒီလိုမှနဲ့ပတ်သက်တဲ့အဖြစ်ကြီးလည်းပြပါလားအဖြစ်ကြီးကျိုးပြထားတော့ ပြည့်ပြီးတော့ယူပြီးတော့ရှောင်တော့ဆိုဆိုမရကောင်းကျိုးကြီးကျိုးပြီးတာတော့ကောင်းကျိုးရလို့ရေးအတွက်ပေါ့လေယုံကြည်ပြီးတော့ဆန္ဒပြည့်ပြည့်နဲ့ကျူစားတဲ့အခါမှာကောင်းကျိုးတွေရတယ်ဆိုတာပေါ့လေအဲဒီသဘောလေးကြီးရရှိရဆရာများများဟာဘုလိုတရားထုတ်ဆောင်မယ်ဆိုရင်မထုတ်ခင်ကျိုးရင်ပြီးတော့ပေါ့လေ ဘုရားကိုယ်တော်ကြီးခွာအကျဉ်းစားတော့နမောသတ္တဗုဒ္ဓဝါတော်အရာတော်သမ္မာသမ္ဗုဒ္ဓတ္တသာဝါဒါလေးတော့သိထားရဆိုလို့ရှိရင်ဘုရားရဲ့ခုံတော်သိရှိပြီးတော့ဘုရားခုံတော်ကိုနားလည်ပြီးတော့အကာအကွယ်တိုက်တော့ရပါတယ်ဒီကတော့ဒီအချင်းလည်းပဲ ဗုဒ္ဓံသရဏံဂစ္ဆာမိဓမ္မံသရဏံဂစ္ဆာမိသံဃံသရဏံဂစ္ဆာမိဆိုတော့အရင်ကဗုဒ္ဓယုံကြည်ဆိုလို့ရှိရင်သူဟောပြောတဲ့တရားကိုလည်းယုံကြည်ပြီးတော့သူဟောပြောတဲ့အတိုင်းရှင်းသုံးနေတဲ့သူရှင်းတန်ရှင်းတဲ့ပုဂ္ဂိုလ်အရိယပုဂ္ဂိုလ်ရှိတယ်ဆိုတော့လည်းယုံကြည်ပြီးပေါ့တရားထုတ်တွေကသူကိုဖြေရှားပါတယ် အာထုလို့ကိုလို့စိတ်ကသုံးပါလို့ဆက်ရှင်းတာတွေတွေ့ပြီဆိုလို့ရှိရင်ဒီလိုအာထုလို့တော်တော်တန်တန်ဆက်ရှင်းပါသည်တော်တော်ကြီးဆက်ရှင်းသည်အားရလောက်ဆက်ရှင်းသည်ထိတ်တန့်ရောက်လောက်အောင်ပေါ့လေအညီကြီးကြီးပြီးတော့ဆက်ရှင်းသည်ရှိတယ်ဆိုတာပေါ့လေကိုယ်တွေအာထုလို့ကိုယ်မှာခံစားရတဲ့တရားနဲ့ဆက်ဆက်ပြီးတော့ပေါ့လေ တကယ်အရိယာပုဂ္ဂိုလ်တွေကိုလည်းပဲနားလည်တတ်တယ်သူရဲ့ဂုဏ်လည်းသိတတ်တယ်ကမှာဒီတော့ဘုဒ္ဓဆန္ဒကချာမိစသည်သူရဲ့ဂုဏ်လည်းသိသိထားလို့ရှိရင်လည်းအကာအကွယ်ရပါတယ်ကမှာဘုဒ္ဓဟွန်းလူတွေကိုအစဉ်တန်းလူတွေရည်ကြည်သွားအောင်အရင်နေခြင်းပြီးတော့ တဖြည်းဖြည်းရင်ဖြည့်သွားအောင်လို့ဆိုဖျားတကယ်အာကုတိုက်တဲ့ပုဂ္ဂိုလ်။ဘုန်းကြီးတဲ့တရားတွေကလည်းကျင့်သုံးတဲ့ပုဂ္ဂိုလ်အောက်တမ်းကြရအောင်လို့သူအစဉ်တန်မြမတော်ပြုလုပ်တဲ့တရားဆိုပါအပြည့်လာစားကြီးကျင်းပြီးတော့လူအစဉ်တန်မြမလို့တဲ့ပုဂ္ဂိုလ်များတရားပေါ်မှာတရားပေါ်မှာယုံကြည်ပြီးတော့အားထုတ်လို့ရှိရင် တခုဘဝမှာပဲဖြူချကြကြည်လူတွေကိုစင်တန်းမြင်ပါသွားတာအတုတ္တကြီးတော့မကြည့်ဘူးကြည့်ရလို့အားမထုတ်ဘူးဆိုလို့ရှိရင်တော့ဇဂတုကမောဟပိဋိတာရဲ့ဆွဲအားကပေါ့ဆွဲထားတော့ရှင်းမမြင်ဘူးဟောဒီစီအထုတ်တဲ့ခါကျတော့တစ်ဖြည်းဖြည်းပဲပိဋိတာဆွဲအားကလွတ်သွားတာဟွန်း ဒီကကြီးဆောက်ကြည့်လို့ရှိရင်ကျွလွန်စော်ကားတဲ့အခါမှာကျန်တဲ့ကိရိယာကြီးဆွဲရလို့တော့တာအားဆိုင်ပြီးတော့ဆင်းရဲစွာရှိမှလို့ရှိရအောင်မှာစိတ်ကလေးစိုက်ကြတဲ့အခါဝိရတတိဓမ္မကြီးတွေဖြစ်နေတဲ့အခါတတိနဲ့ကာကွယ်ထားတော့စိတ်ထဲမှာတော့မတတ်လို့ဖြတ်လို့ပြောပြီးအပိုင်ရှိလို့စိတ်ကြီးရှိဘူးပြယုဒ္ဓနာကိရိယာကြီးဆွဲရတာလွတ်သွားတာ တခါတခါပေါ်လာလို့ရှိရင်လည်းကုစားတဲ့အနေပေါ့လေကာဝေးကုစားရေးဆိုတာရှုမှတ်ပြီးတော့ကုစားဖြစ်တာပဲတဖြည်းဖြည်းစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေဆွဲရတော့တော့တာနောက်ဝိပဿနာဉာဏ်ကြီးအစစ်အစစ်ဖြစ်လာတဲ့အခါကျတော့ရိုးနေတဲ့သိနေတဲ့ကိလေသာအနိစ္စကိလေသာတွေတဖြည်းဖြည်းအားနည်းသွားတယ် ဝေဒနာဉာဏ်ဖြစ်တယ်လို့ဖြည်းဖြည်းအားနေသွားတယ်။အဲနောက်ဆုံးအားနေပြီဆိုလို့ရှိရင်အရိယာမကအပြတ်တခါလေအလဲထိုးရှင်းပြလိုက်တော့တာပဲတော့။နေဆုံးသောတာပန်ဖြစ်သွားပြီဆိုရင်ဒီဆက်သာဒီဘဝကိုကျဲပဲဘဝဆိုးရဲ့ဆွဲအားကလွတ်သွားပြီ။ အဲဒီဘောသူကြီးရောက်နိုင်တော့အောင်ခိတိသာဆွဲရကလုံးဝလွတ်သွားပြီဒါသူဖြစ်ရကျိုးဖတ်ထုရကျိုးနဲ့သွားပြီလို့ဆိုရတော့ပါပဲမြတ်စွာဘုရားခေါ်ရဆရာဟာချုပ်လိုက်ပြီရှိရင်နှစ်မျိုးပဲရှိပါတယ်ဒီလွှဲဆောင်ရမယ်အတ္တမနဲ့နှစ် ရှိဆောင်ရမယ်ဓမ္မဒါပါပဲအတ္တမဆိုတာကလူတဘာဝအခြေစိုးတွေပေါ့ကိုယ်နဲ့စတဲ့ရှင်ဆိုတတ်တာခိုးတော့ကာမသုံးကြတာဒါကိုယ်နဲ့စတဲ့ရှင်ဆိုဒီနဲ့စတဲ့ရှင်ဆိုကတော့လိန်နာရန်တိုက်တာစေရတနာဆဲဆိုပြောဆိုတာအနှိမ့်မဲ့တရားတွေလည်းပြောဆိုတာဒါနှုတ်နဲ့စတဲ့အရှင်ဆို တရားပစ္စည်းအပိုင်ရှိခြင်းလားမတရားရလို့လားသူတစ်ပါးကိုဖြစ်စီလို့လားကောင်းတာပြီးလဲကောင်းဆုံးမရဆိုးတာပြီးလဲဆိုးမရဖြေပြီးတာပဲဆိုတာပေါ့လေစိတ်ပိုင်းဆိုင်ရာအကျင့်ဆုံးအုပ်စုအပြင်သုံးအုပ်စုပေါ်လေအရေတွေအချင်းဆယ်မျိုးရှိပါတယ်။ဗာလိလိုဒုစရိတလို့ခေါ်ပါတယ်။ဒီမှာတော့အကျင့်ဆုံးအဲဒီအကျင့်ဆုံးရတော့ လွှဲဆောင်ရမယ့်အရာတွေပဲမတည့်ရဲ့စာနဲ့တူတယ်သူကမတည့်ရတဲ့စာနဲ့တူတယ်အစိတ်နဲ့တူတယ်သူကတော့အဲဒီမြတ်စွာဘုရားကအပြစ်ပြပြီးတော့ပေါ့လေရှင်သာသနာ့ကြီးရှုံဖို့မြတ်စွာဘုရားတားပါတယ်အဲဒီဆန့်ကျင်ဘက်ပေါ့လေသကုရှုံတာခိုးမှုရှုံတာကာမမှုရှုံတာပေါ့လေ ဆိုတော့သုจิติတာခေါ်တာအကျင့်ကောင်းပြောစားကြည့်မမကံပြောတာချစ်ကြည်စွာစိတ်သာရည်စွာပြောတာချုပ်သာရည်ကြီးစွာပြောတာအကျိုးရှိတဲ့စကားအတိအရှိတဲ့စကားပြောတာပါလို့ဆရာကြီးပြောနေလို့ရှိရင်ခုနဝစီကြီးစိတ်၄ပါးကလွတ်နေတာပါဟွန်း ဒါဖြစ်ဆောင်အလေးချင်းလို့အမှဒါတွေကပြီးတော့လူသားချင်းချင်းပြိဿံဒီပေါ်မှာကိုယ့်အသာကူညီခြင်းတော့သူတို့ကြီးအမြတ်မတော့ဘူးဒီလိုသူရသမမေတ္တာထားတာရှင်သာတနာတာဒါတွေကိုကောင်းလာပြီးကောင်းရတဲ့ဆိုးရပြီးဆိုးရတဲ့စားမတည့်တဲ့စားစားရင်ဖြစ်ချင်းဒုက္ခပြီးမှဆိုတော့အစိတ်သွားစားလို့ဖြစ်ချင်းသိနေတယ် ဒုစရိကတရားကြီးပြုကိုပြောဆိုဆံချင်လို့ရှိရင်စိတ်စားတယ်ကဒုက္ခဖြစ်တယ်ဆိုတာပေါ့သူစတိကတရားတွေစတိကတရားတွေပေါ့လေကောင်းတဲ့အမှုအကျင့်တွေပေါ့လေဒါတွေအဲ့လိုခြေသုံးရင်ခြေသုံးတော့ကောင်းတဲ့ရောက်တဲ့အထိပေါ့လေရဟန်းဖြစ်တဲ့အထိအရှင်းတဲ့အထိရနိုင်တယ်ဆိုတာပေါ့လေသိရှိပြီးတော့ခြေသုံးလို့ရှိရင်ကောင်းလို့ရတာဟွန်း ဗီတာမင်ဓာတ်များတဲ့အစာတွေစားလို့ရှိရင်ကိုယ်ထဲမှာရုပ်အတိတ်တွေဖြစ်တယ်လို့ပြောတယ်။အာရှိယရုပ်တွေ၊သံသွန်းတဲ့ရုပ်တွေ၊ဝါရှုတဲ့ရုပ်တွေ၊ကြည်လင်းတဲ့ရုပ်တွေပေါ့လေ။ကျမ်းမာရေးရုပ်တွေဖြစ်တယ်လို့ပြောတယ်ကွာ။အဲဒီလိုမျိုးဆိုပြီးတော့လိုက်နာပွဲအောင်လိုက်နာမြောင်ပေါ့။ဥပမာလေးနဲ့ကြားတာပဲ။ဒီတော့မတည့်တဲ့ဟာကိုထေဆောင်မှုရှောင်တယ်ကို တွေ့တဲ့ဟာကိုချစ်ဆောင်ဖို့လာပါပဲအဲတော့မတော်ရလမ်းမတည့်ရလမ်းရှောင်နေလို့ရှိရင်ဆိုးကျိုးမရဘူးပေါ့တော်ရလမ်းတည့်ရလမ်းရှောက်လို့ရှိရင်ရှောက်တော့အကောင်းဆုံးတွေရတယ်ဆိုတာပါလေဒီလောက်နားလေထားဖို့အရေးကြီးရပါပဲဘုရားမြတ်စွာကိုယ်တိုင်ကဓမ္မနဲ့အဓမ္မဖြစ်ဆောင်ရမယ့်လမ်းကြောင်းနဲ့ ရှောင်ရမယ်လမ်းကြောင်းပါလို့ပြေရှောင်မယ်လမ်းကြောင်းအတ္တမဆရာတော်ရမှာဘုဒ္ဓကြီးကလည်းအဲ့ဒါကြီးပြောခဲ့ပါတယ်နိုင်ဓမ္မောအဓမ္မောကြဥပ္ပသမဝိပါကိနောအဓမ္မောနိတိယနေတိဓမ္မောပါပိတိသုတ်တေဆိုတော့ဓမ္မဓမ္မဤနဝ သူများအကျိုးတွေးရုံရှိပါတန်းစီကြီးသူအင်းဆုံးကျိုးမတည့်တဲ့စာကဆုံးကျိုးတည့်တဲ့ပြည့်တဲ့စာကချိန်စားစားလို့ရှိကောင်းကျိုးခေါ်တယ်လို့အတ္တမကမကောင်းကျိုးဓမ္မကကောင်းကျိုးအင်းနှလုံးဟာဒါအကျိုးပေးချားလာတယ်ဆိုတော့အာရမောနိတိယနေတိ အတ္တမှာကတော့မိတိယဆိုတာချမ်းသာကြီးပွားမှုကင်းမဲ့တဲ့ရှင်ရဲ့ကြီးကျုံရတဲ့ဘဝမျိုးပေါ်လေးမှာစိတ်ဘဝမျိုးကိုသူကကိုယ်ဆောင်ပေးပါတယ်အတ္တမှာကနိရေယမုတ်ချကိုယ်ဆောင်ပါအတ္တမှာကနိရေယချမ်းသာကြီးပွားမှုကင်းတဲ့ဘဝလိုလေးသူကဆောင်တယ် ဆောင်ဖို့လည်းသွားတော့ပြီးတော့ယတ္တမကယတ္ထာကဓမ္မမှန်ကယတ္ထာနာပါဓမ္မမှန်လို့ရှိရင်ယတ္ထာကမုတ်ချရောက်စီပါရောက်နေပါဓမ္မဆိုလို့ရှိရင်အာခေါင်းနဲ့ကြည့်ရောက်တာပါပဲဒီကတော့ဒါရိုးရိုးလေးပါလို့ပြောပြရဆက် ပေပါရာကြီးကောင်းဆောင်မှဒီလိုပြတာမဟုတ်ပါဘူး။ဒါပါပဲ။ကိုယ်ကိုနားလဲကိုယ်ကိုဆိုးကျုံရရင်ရှောက်ဒါပဲ။ကောင်းကျိုးရရင်အစဉ်စဉ်ကောင်းအောင်လို့ကိုယ်လုံးစိတ်ဓာတ်သုံးပါလုံးပါ။ကိုယ်ရည်တန်ရှိအောင်ဒီဟာထိတ်ဒီထက်မှညီနိုင်မှုဖြစ်အောင်တတိနဲ့ကာကွယ်ဆောက်ရှောက်ယောဂိတိတာကြီးကြောက်အောင်ပေါ့လေအပြားဆက်စီစားတယ်လို့ပေါ့လေ ယောဂကြီးဒီလိုဖြတ်သွားအောင်လို့ပေါ့လေအတိညာလေးဖြစ်အောင်ဝဒနာကြီးတိညာလေးဖြစ်အောင်မညာဖြစ်အောင်ကြိုးစားဒါပဲသိစားတာလက်တော်ဗျာဘုရားမြတ်စွာကယုံကြည်မှုသက်သက်နဲ့ဘာမှမလုပ်ခဲရတော့ဆိုင်ရခဲ့ရစရာတောင်းမခံပါဘူးအဲလိုပုဂ္ဂိုလ်မျိုးလည်းအကူအညီမပေးနိုင်ဘူးဟာ လောကလောကနှစ်ခုဒါပဲချပြတာပဲပြင်းပြထန်ထန်စိုးစားဖို့ကတော့ဘဝချင်းကလုံးရောက်လို့တဲ့ပုဂ္ဂိုလ်ဟာစိုးစားဖို့သူ့တောင်းမယ်ဒါကြောင့်သူ့မိကိစ္စအတ္တပါနဲ့จิตသားတို့သင်တို့ကိုယ်တိုင်အတ္တပါကြီးကြီးထန်ထန်အထုရမယ် မိမိကိစ္စကိုပေါ့မိမိဘဝဆင်းရဲလုံခြုံရေးအတွက်ကိလေသာဆွဲကလုံခြုံဖို့ကိစ္စအတွက်ဒီလိုကိုယ်တိုင်ပဲဒီနေ့ထန်တာကြိုးစားရမယ်လို့ဆိုထားပါမြတ်စွာဘုရားမကယ်နိုင်လို့ဟာကယ်ရှားတဲ့အနေမျိုးတော့မဟုတ်ပါဘူး။လူမြတ်စွာဘုရားဘာမှမတတ်နိုင်ဘူးလားဆိုတော့ သက္ခတာရောတထာဂတာတဲ့ဌာနဆိုင်ရဲ့ပါရမီဖြည့်ပြီးတော့ဘုရားဖြစ်ရောက်လာတဲ့ရှိရှိသောဘုရားများနဲ့တူတဲ့မြတ်စွာဘုရားများကတော့ဆင်းရဲဆင်းရဲပေါ်လာတဲ့မြတ်စွာဘုရားများကတော့သက္ခတာရောတထာဂတာရဲ့ဟွန်းလောက်မှန်မှန်ရှင်းပြနိုင်တယ်သမဝတ္တနိုင်တယ် ဘုရားဘာရမအတူတပါးတဲ့ဟိုသူဆွဲလို့ရှိရှိကဒီပွင့်တော်တွေရသွားပြန်ဒီလိုကြီးပဲဆိုတာပေါ့လေဓမ္မဘုရားကိန်းရပေါ့လေမိတ်ဆိုထားပါတယ်ဒီတို့ရကျင်းရဲ့ဒီရောက်ဖို့ရအတွက်လမ်းပေါက်မှာရှောက်လို့ရတာဘူးလမ်းမပေါက်ရင်ရှောက်လို့မရဘူးလမ်းကလည်းပဲဖြောင့်စီးပြီးတော့တာရတဲ့လမ်းနဲ့ကြည့်ရမှာပဲ ဒီလိုမြတ်စွာဘုရားကိုယ်တိုင်ကတော့ဒီရခြင်းနဲ့စီရောက်လို့တဲ့ပုဂ္ဂိုလ်များရောက်ရမယ်ပန်းတိုင်ပြပြီးတော့ဘောလေးလမ်းဖောက်ပေးတဲ့သဘောပါပဲလမ်းဖွင့်အောင်ပြုလုပ်ပေးတဲ့သဘောပါပဲဒီတော့ဘုရားခင်ခင်နဲ့အေးချမ်းတဲ့နေပြီးရောက်လို့တဲ့ပုဂ္ဂိုလ်များတော့ကိုယ်လေးရှောက်မှာပဲအဲဒီပုဂ္ဂိုလ်တွေအတွက်သက်တော်ဘုရားကိုယ်စားရှောက်မပေးနိုင်ဘူး ပေါ်ကိုလျှောက်တာပဲကိုယ်ဆောင်အားကိုပဲဟင်းအဲဒီကိုယ်ဆောင်အားကိုပြုလုပ်တာတော့အားကိုတဲ့ပုဂ္ဂိုလ်တွေဟာသူတို့ရဲ့ဒီကိုယ်ပိုင်ဆောင်အားတွေပေါ့လေရော့မသွားဘူးဆုံးရှုံးမသွားဘူးဟင်းသူကယုံကြည်သူကယုံကြည်လို့ရှိရင်ကောင်းမှုကိုတင်မယ်ဆိုတဲ့ဟာကိုပြောပါတယ်ယုံကြည်ပြီးတော့ဘာမှမလုပ်ခိုင်းတဲ့အာဟုတစ်ခုလည်းပေါ့လေ ဒီမှာအဖြစ်တွေကတောင်းယူတယ်ဆိုတော့ဆုံးကိုရာအတွက်ပေါ့လေအစိတ်ကလည်းရှိတော့ကောင်းတဲ့အရာအယူလည်းတို့ဖို့ရတော့အစိတ်ဆံရှိတော့ကိုယ်ပင်ဆွမ်းအားတုံ့ကုန်တော့လေအဲရသော်ပြားလို့ကိုယ်ပင်ဆွမ်းမတုံ့ရအောင်လမ်းပြတာပဲပေါ်တဲ့ကြီးတွေလိုကြားတယ်ဒါဒီတော့ ခုလိုလက်ရှိဘဝဟာအမှန်အတကယ်ကြီးရပြီးတော့ဒုက္ခတွေနဲ့ကြီးကျုံနေရတာကိုဒီစိတ်တရားတွေကလုံးဝဒီစိတ်တရားတွေကကျူးပြီးရှိရတဲ့လမ်းကြောင်းဖြစ်နေတာအဲဒီလိုမျိုးဆိုပြတာအဲဒီအခြေဆိုးအနေဆိုးတွေတော့အောင်ဆိုပြီးတော့ထောက်ပေးတဲ့လမ်းကိုအခြေဆိုးအနေဆိုးတွေတို့လိုတဲ့ပုဂ္ဂိုလ်ကြီးဟာရှောက်ရမယ် လျှောက်တော့ပါကျေးဇူးရှိသလိုဆိုတော့ပฏิပါဏပမောက္ခံတည်တယ်နာမကိုလျှောက်လို့ရှိရင်အခက်ခဲရှိရဲ့အချုပ်အခြေတွေကလူမျိုးသွားကြပါလိမ့်မယ်နာမလျှောက်စကားမှာရောက်ကြလိမ့်မယ်ဒီလိုဆိုတာကပြည့်ရပြည့်နဲ့စကားမှာလျှောက်ရောက်ကြလိမ့်မယ်ပေါ့ ပေးရအောင်ဆက်စီကလွတ်ပြီးတော့စခန်းမှာရောက်ကြလိမ့်မယ်ဒါဆိုပါတယ်။လမ်းလျှောက်တယ်ဆိုတာဘယ်လိုဟာတော့လဲ။ဘယ်လိုခြေစိုးကြီးတွေလွတ်တာတော့လဲ။ခြာရီတော့ပါရဖန်လာတော့။ခြာရီတော့ဆိုတာကသူ့စိတ်ရှိတာပေါ့။ဟွန်းသူ့စိတ်ရှိတဲ့ပုဂ္ဂိုလ်များ စူးစိုက်ရှိတဲ့ပုဂ္ဂိုလ်များဟာစူးစိုက်ရှုမှုမရှိဘူးဆိုရင်လမ်းမှာရောက်ဘူးပေါ့လမ်းကိုထုတ်ပြီးတယ်ဆိုရင်အန္တရာယ်နဲ့ကြုံလာပါပဲအဲစူးစိုက်ရှုပြီဆိုလို့ရှိရင်လမ်းမှာလျှောက်နေတော့ဟုတ်လားဒီလလမ်းမှာလျှောက်လို့ရှိရင်ဝိတိကမပြိတာအဲဒီကသူတော်သမဘုရားကလွတ်နေတာပဲ အားဆက်ပြီးတော့ဆိုးရဲစွာရှိလို့ရှိအောင်မှစိတ်ကလေးစိုက်ကြတယ်ပရိယုထနာကိလေသာဒီကသမကလွန်နေရပဲဒီဝတ္တနာညာနဲ့အစဉ်စဉ်ရှိပြီးတော့ရည်ကြဲပြည့်ကုန်ပြီအနည်းဆုံးတပတ်တစ်ခုလောက်ရသွားပြီဆိုလို့ရှိရင်အမှန်တော့ဆင်းရဲတဲ့ဒီကသမဖြစ်တဲ့တရားစုတွေကလွတ်သွားတာပဲအစဉ်စဉ်အားထုတ်ရှိအစဉ်စဉ်လွတ်သွားတာရဟန်းဖြစ်အောင်အားထုတ်လို့ရှိရင်ဒီကသမဘုရားကလည်းလွတ်သွားတာပါပဲ မာရဆိုတာမာရဆိုတာသတ္တုဆိုတဲ့အတိတ်ပဲရပါတယ်ဒီသက်သမားကိုခေါ်ပါတယ်ကောအဲ့ဒီလို့ဆိုတာသူတို့ကတော့မတည်တော့ဘူးဆိုတာပေါ့လေမာရဆိုတဲ့ပါဠိစကားကတည်စီသူလို့အဓိပ္ပာယ်ရပါတယ်တည်အောင်တတ်သူလို့အဓိပ္ပာယ်ရပါတယ်လူကိုတတ်တယ်လို့ရှိပါတယ် လူဆိုတာဂုံနဲ့နေရတာကိုကောင်းကုန်နေနဲ့ဒီလာကုံဝါရီကိုပညာကိုကောင်းကုန်နဲ့နေရတာဒီလာနဲ့ပြည့်ကုန်မှလူနဲ့တူတာအောင်စိတ်ကိုထိမ့်နိုင်မှသူ့ကိုစိတ်ထားတတ်တာအောင်ဒီဉာဏ်ကြီးဖြစ်မှဒီဉာဏ်ကြီးပြည့်စုံမှလုံလောက်မှလူထက်လူပေါ့လေအဖြစ်နေတာပဲ ဒါလူရှင်းသားကိုညှိတင်ပေးတဲ့ဒီကသမတိရှင်ရအရှင်တရားတွေမရှိဘူးဆိုလို့ရှိရင်ဒီကတိကသမတိတိကပညာတိခါဆိုတဲ့ဟာရယ်ဂုံနေသေးကုန်တာပဲဂုံသေးပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဒီလောကမှာတော့အသေးဘဝနဲ့တွားရတာပဲဘယ်ကောင်းမလဲအသက်ရှင်းနေမှလည်းလူသေးလို့ဆိုရတာပဲအဲ့ဒါလို့ဆိုရတယ်ဆမှာ ဇာကဒေါသမောဟခိရိကာတွေဟာပေါ့လေဒီလိုလမ်းကြောင်းရှောင်းရှောင်းရှောက်တဲ့အတွက်ရှိလို့ဆိုရတဲ့ဇာကခိရိကာတွေရောက်ဇာကနဲ့ရှင်တွဲနေလောဘနဲ့ရှင်တွဲနေတဲ့အဝိဇ္ဇစိတ်တွေကချက်ချက်လွတ်နေတာပဲဟင်းဒီကသမားဖြစ်တဲ့လောဘ ကြာတန်းတဲ့လောဘဥရှိတဲ့အဝိဇ္ဇစိတ်တွေလွတ်နေတာပဲကွာ။ဒါသိစားတာပဲ။ဘာဘုံအာယုန်တွေမှာစိတ်လိုချလွတ်ထားလို့ရှိရင်တော့လွတ်ထားသလောက်ပေါ့လေ။လူကုန်ဒိဋ္ဌာတွေလည်းသိရတာပဲ။အင်းအခြားအခြားဒေါသမထိန်နိုင်လို့ရှိရင်သတ်မှုမနာလုံးဝန်တော်မှုအစတွေပေါ့လေဒါမျိုးတွေရှိ။ကုသမမီအကုသမမီ ။ကောင်းတဲ့ကုလို့စိတ်ဓာတ်ပြီးတော့ကောင်းကျိုးရတယ်။ဆိုးတဲ့ကုလို့စိတ်ဓာတ်ပြီးတော့ဆိုးကျိုးရတယ်ဆိုတော့ဒီသလုံးအတိလေးရှိဘူးဆိုလို့ရှိရင်နိုင်တဲ့ကံကရံကားတော့တာပဲ။အဲဒါလို့ဆိုလို့ရှိရင်သူ့မှာရှိတဲ့ရှိနိုင်တဲ့ဂုံကတော့ငကိုရဲကသိပြီးသားဖြစ်သွားတယ်ခုံသေးကလေးကြည့်တဲ့ဒီနေတာပဲရာဂအကြည့်တဲ့ပုဂ္ဂိုလ်ကကြည့်ပါလားအခုကဲ ဒါကအလိုလိုက်လို့ယောဂမျိုးဆုံးကြရတယ်ဒီယောဂတို့ပါလို့ခြေသုံးနဲ့ခြေသုံးနဲ့ဆိုခြေရဲ့ခြေချုပ်ဆက်တာလေဒီအမှုရစေဝါတွေပါလို့ဆိုတာဒေါသတွေမထိနိုင်တဲ့အတွက်ဒီသားစုနဲ့အရှင်ပြေတာလေဆင်းရဲစုနဲ့အရှင်ပြေတာလေတောစုနဲ့တောအရှင်ပြေတာလေဆက်ကြတာလေတိုက်ကြတာလေဆိုင်ကလည်းဆက်ကြတယ်လို့တော့ဒါ ဒါသိနေတာပဲကိုသောတာကိုပြန်တတ်တာညာမမကံကရံကတော့လည်းပဲဒီလိုပဲသူကြီးကဂုံသိသူလည်းသိတာပဲအဲ့ဒါကိုပါဠိလိုမာရခေါ်တယ်ကမှာအဲ့ဒါကြီးအသိသိတာတဲ့သူတို့ကတတ်တာတဲ့အဲ့ဒါမှတကယ်အနိကဆုံးကိုရင်းချကြဟောလေလူသားသမားဖြစ်တာဟောအခုသီလ၆ကြီးထားတော့သီလတွေထိတ်နေတော့ ခုနဝိတိကမသုတိကမာရအဲ့ဒါလွတ်သွားတယ်အမြဲတမ်းရှိမှလည်းလို့ဒီပြယုဌာဏသုတိကအဲ့ဒါကမာရကလွတ်နေတာစီးလိုက်လို့ရှိနောက်တိညာရင်ဖြစ်လာတဲ့ခါကျတော့မျိုးတွေသိရိတာမျိုးတွေနှိမ့်နေနေတာပဲမဖြစ်တဲ့ခါကျတော့နေဆုံးတတ္တဝတိမျိုးဖြစ်သွားတယ်ဆိုရင်အမှန်အောက်တတ်တော်နဲ့ကြားတဲ့မာရကနေတော့လွတ်သွားတာဘယ်လိုကောင်းလဲအဲ့ဒါဘယ်လိုဖြစ်မှလဲဆိုတော့တဲ့တယ် ရှုမှတ်မှဒါမှရတာခုယောဂီတွေရှည်တဲ့နေတဲ့တွက်ကြည့်ဖို့တော့ရသည်ဆိုရဟန္တိကကိုထိနိုင်ကိုယ်ရည်ဆိုလည်းကိုယ်ရည်ဒီကထိနိုင်လူဆိုလည်းလူဒီကတွေထိနိုင်တာပါဘုဒ္ဓကမကျူးလွန်စော်ကားတဲ့အမှန်တန်တန်တဲ့ဣတိသာတွေပေါ့ဒီ ဒါတွေမလုပ်ဖို့ဘူးဆိုတဲ့ဝန်ခံချက်နဲ့ဝန်ခံချက်ပြည့်စုံနေလို့ရှိရင်မဆောင်ကြည့်နိုင်လို့ကျူးလွန်ဆောင်ရတဲ့ကိလေသာတွေဒီအတ္တမခံရတော့ဘူးသိကြောက်ကြကောင်းတဲ့ကိုရင်းရနေပါပြီအဲဒါဒီကိုကအောင်ပွဲခံရတာပဲသိဝန်တာကြကောင်းတာကိုယ်ရနှုတ်ရလေးလည်းပဲကိကင်းတန်ရှင်း ဒီကျေတို့မိညာတို့အေးကြတို့မြစ်သက်ပြဖြစ်တို့ဒီအကျိုးရတယ်တရားလားဒီကလမ်းကြောင်းကိုဖြောက်ရောက်စိုက်တဲ့အတွက်အမှန်တန်တမ်းနဲ့ရုပ်ပါရဲ့ကိရိတာသူကြသမာကိရိတာနေပြီးတော့သမာလုပ်နေတာဒါညင်းလို့မရဘူးဘုဘုဘုရားသာပေါ်တဲ့အာယုံကိုဘယ်လိုတမ်းမှတ်နိုင်ဖို့ရာအတွက်အများကြီးအားစိုက်နေတယ် တဲအောင်လည်းပဲဇန်သဘောနဲ့လည်းချိန်ပေးနေတယ်တိတိမိမိလည်းရှိသွားတယ်ဒီဘဝလည်းတတိကတ်သွားတယ်စိတ်ဆူဆီးမှုလည်းရသွားတယ်အာသဝူရောအပြင်းကအစကိရိတာတွေလည်းမခံဘူးစိတ်ထဲမှာရှိနေတဲ့ကိရိတာတွေတတိရှိတော့စိတ်စိတ်ရင်ရမ်းမှုဝင်မှုကာကွယ်ထားတယ်လုံလုံဆောင်ဖြစ်နေတယ်စိတ်ဆူဆီးမှုရတော့တော့ပြန်လို့လာပူပါလာမရှိဘူး စိတ်ကလေးငြိမ်နေတယ်ဒါပဲနဲ့လှုပ်ရှားတာလည်းမရှိဒေါသနဲ့လှုပ်ရှားတာမရှိဘူးငြိမ်ပြီးတော့နေတာပဲတော့ဒါပရိယုခန္ဓာကိရိတာတွေအောင်ပွဲခံနေတာပေါ့ပရိယုခန္ဓာကိရိတာကိုယ်ကိုမနှိမ့်ဆက်နိုင်ဘူးကိုကြည့်အောင်လည်းမလုပ်နိုင်ဘူးသိအောင်လည်းမလုပ်နိုင်ဘူးဟောတော့အကြည့်ဉာဏ်နဲ့ဖြစ်လာလို့ရှိရင်ပို့ပြီးတော့ထူးခြားဖြစ်လာတာပဲဒါတော့စိတ်ကြီးထိချာပြီးအကြည့်ကျင်းတန်ရှင်းရည်ကြီး ညဉ့်အေးချမ်းနှစ်သက်ကြဖြစ်ကျွေးရတော့ဒီဘယ်လောက်ကောင်းလို့လဲဒါလမ်းမှန်ကိုလျှောက်လို့ပေါ့လမ်းမှန်လျှောက်တော့အပြစ်ကင်းတန်ရှင်းတဲ့အေးချမ်းတဲ့စခန်းမှာရောက်တယ်ဆိုတော့ဒါပြောတာပဲလူတော်တမအတွင်းလူတော်တမကနေလူရောက်သွားတော့လေဘယ်လောက်ကောင်းလဲကျွေးကြည့်လို့ရှိရင်အဲ့ဒါချင်းတော့ကြောက်တာတမတမထင်တာအဲယူသေးတဲ့အထုတဲ့ပုဂ္ဂိုလ်ကအဲဒီတမတမဆိုအဲဒီကျွေးရလို့ မယုံမသိနဲ့အမှတ်တွေလုပ်လို့ရှိရင်တော့အဲ့ဒါတွေဆုံးရှုံးတော့တာပဲဒါပါတမနစ်လောက်မှတ်ခိုင်းနေလို့ကြည့်တမနစ်ဆိုတော့စက်ကပေါင်း60ဆိုတော့ဒီချိန်ပေါင်း60ရှုံးနေပါမနေ့တိုင်းလည်းမနမရတောင်းပါလေမနာသားလို့လို့ရှိရင်ချိန်ပေါင်း60ပေါ့လေကိုပိုင်းနေတာပဲပိုင်းတယ်လို့အကျမ်းလာလို့ခိရိကလူသားသမားတွေကိုကိုကအောင်ပွဲခံနေတာဘယ်လိုကြည့်လိုက်တဲ့ကောင်းလဲ အဲ့ဒါဓမ္မခုံကြီးပဲဓမ္မဆိုတာဓမ္မခုံဆိုတာသူရဲ့အရေးအတွေးသူရဲ့အစွမ်းတတိပေါ့စံတတိရှိတဲ့ဂုံရှိတာလေအဲ့ဒီဂုံကဂုံရှိအောင်ပြုလုပ်တဲ့ပုဂ္ဂိုလ်ကိုလှပတင့်တယ်အောင်သူကတန်ဆာဆွေးပဲတာလေဂုံစည်ရည်လို့ခေါ်ပါတယ် အတိရှိတာမလို့ဂုံစေလို့လည်းခေါ်ပါတယ်ဖြစ်ချင်းတခါတည်းတက်လာတာပဲဂုံကြီးဘယ်လိုအားရကြခုံးလဲအဲဒီလိုကြားမျိုးကိုမြတ်စွာဘုရားကဟောတာပါအဲဒီလိုဓမ္မဂုံကြီးကိုကြည့်ပြီးတော့ဘုရားရဲ့ဂုံကိုကြည့်ရှိပြီးတော့ဟောဗုဒ္ဓဟာကျေညင်းရပါလားဆိုတော့ဒီ တရားရဲ့ခုံတော်တစ်ခုကိုတတိယအမှတ်ရနေတာဒါပါဠိလိုဗုဒ္ဓလောစတိခေါ်တယ်ဒီဘုရားနဲ့တွေ့ရှိကိုပွားများနေတဲ့ပုဂ္ဂိုလ်ဟာဘုရားမြတ်စွာရဲ့အဆုံးအမကြည်ကျင်းမှုကိုပိုးပြီးတော့ကြည်လာတတ်တယ်။အဲ့ဒါတရားကြီး နိုးကြလာတတ်တာပေါ့လေတတ်တာတရားလေးအဲ့ဒီလိုဖြစ်ရတယ်ခုနိုးကြလာတာပေါ့ဒီပြောရတာပါတရားတွေအားထုတ်လို့တရားတော်တွေကြည့်ပြီဆိုလို့ရှိရင်သတိပဋ္ဌာန်နဲ့ပြုစုတိုးထောင်ပေးလိုက်တော့တတ်တာတရားတွေတိုးလာတယ်ဖွံ့ဖြိုးလာတယ်နောက်ခိုင်မာလာတယ်အဲဒီလိုအခြေအနေမျိုးရောက်ပြီဆိုလို့ရှိရင် အဲလိုပွားများတဲ့ပုဂ္ဂိုလ်ဟာမိမိအတွက်ဗုဒ္ဓရည်ကျေမှုလူတိုင်းနဲ့ဆိုင်တဲ့ရည်ကျေမှုဉာဏ်နဲ့ကြွားပါကိုပဲမလိုလားတော့ကုလသေချာသုံးပါလုံးရည်ကျေကြောင်းဖြစ်တဲ့ဘုရားရည်ကျေမှုဟွန်း တိုးတက်ကြီးပွားဖို့ရတိုးတက်ကြီးပွားဖို့ရပါလိမ့်အဲ့ဒါတော့ပဲသူကျူးစားတော့တာပဲဘုရားရှင်ကျင်းမှုကြီးအတိရှိဖို့ရဘုရားရှင်ကျင်းမှုကြီးအည်တွေးတွေပြည့်စုံပြီးတော့အစွမ်းတတ္တိတွေဘောတွေထွက်တဲ့ထင်ရပြီးတော့အတိရှိဖို့ရနဲ့အဲ့ဒီကြောင်းတွေပဲသူ အလုပ်လုပ်ကြတာပဲဘာဖြစ်လို့လဲဆိုတော့သူ့မှာတရားရဲ့ခုံပြီးတော့လက်တွေ့ရလည်းအထုတ်ပြီးဆိုလို့ရှိရင်ဒါသူ့မှာစွမ်းသက်တည်းရှိသွားလို့ပါပဲကွာအဲဒီလိုမရှိခင်တော့စာပေအရာဝင်ကြောင်းနာဝအရာဘုရားတရားကုံတော်ဆက်မှပြီးတော့ဘုရားမှာဒီလိုဂုဏ်ကြီးရှိပါလားဆိုတာဟောတယ် နည်းနည်းဖြစ်ဖြစ်ဘုဒ္ဓဘုဒ္ဓတိဘာဝနာပွားရတယ်ပွားတော့အထုစေကာလမှာအကြောက်လန့်နေကြုံဘူးရလို့မကြောက်ဘူးအဲကြောက်ကြလန်းစေအနောက်ချက်ကြီးခင်းပြီးတော့လွတ်လွတ်လပ်လပ်ကြီးတရားထုတ်လို့ရှိရင်တရားသူတွေရတတ်တယ်ဒီနေ့ဘုဒ္ဓနုသတိဘာဝနာအရိကဘာဝနာပွားပုံကိုအဆုံးသတ်လိုက်ပါတယ် လက်ထက်ကမေတ္တာဘာဝနာပွားဖို့အာရုံဘာဝနာဆက်ပြောပါမယ်သာဓုသာ